အခန်းကြီး9အငယ်1မှ9ဣသခာသားကတောလဖူဝါရာရှုပ်ရှိမယုံဘောင်းလေးယောက်ဒီတောလသားကတောလအဆွေမျိုးတကြီးဩစီရေဖယရေရေလရာမဲရိပတံရှမွေလဒီထိုအဆွေမျိုးအစဉ်အဆက်တို့သည်ခွန်အားကြီးသောသူရဲ့ဖြစ်၍ဒါဝိမင်းလက်ထက်22,600ရှိသည် ။ဩဇိသားကားဣဇယဟိဣဇယဟိသားမက်ခေလဩပတိယောလဣရှာယဘောင်း9ယောက်တည်ဤသူတို့သည် အကြီးအကဲဖြစ်ကြ၏သူတို့၌တာမယံများသောကြောင့်အဆွေအမျိုးအသီးအသီးအလိုက်စစ်သူရဲတပ်သား3600ရှိကြ၏သူတို့ညီကိုဤတခါအဆွေမျိုး အပေါင်းတို့သည်ခွန်အားကြီးသော သူရဲဖြစ်၍ သားစဉ်မြေးဆက်စီးရင်ဝင်သည့်အတိုင်း8900ရှိကြ၏အငယ်6မှ73ဗိယမင်သားကဘေလဘေခာရေဒရေလဘောင်းတယောက်တီဘေလသားကအဆွေမျိုးတကြီးအေစပုံအိုစီအိုစီလယေရီမုတ်ဣရိဘောင်း9ယောက်တီဤသူတို့သည်ခွန်အားကြီးသောသူရဲ့ဖြစ်၍ သားစဉ်မြေးဆက်စည်းဝင်သည့်အတိုင်း2234ယောက်ရှိကြ၏ဘေခါသားကဇေမိရယောရှအေလျာဇာအေလီအော်နေအောမရီယေရီမုတ်အဘိယအာနတုတ်အာလမက်တီသားစဉ်မြေးဆက်စည်းဝင်၍အဆွေအမျိုးတကြီးအတီးအတီးလိုက်ခွန်အားကြီးသောသူရဲ့2200ရှိကြ၏ရေတန်းရေလပ်သားကဘိလဟံ ဘိလဟံသားယုရှဗင်ယမိန်အေဟုတ်ခေနာနဇေတန်တာရှိယအဟိရှဟာဒီအဆွေအမျိုးတကြီးအတီးတီလိုက်ခွန်အားကြီး၍စစ်တိုက်ခြင်းဟံတက်ဆွမ်းနိုင်သောသူရဲ့19200ရှိကြ၏ထုံမတပါ ရှုပိန်ဟုပိန်နှင့်တကွာဣယဟုယိန်သားအာဟေယသားရှိတည်းနတ်တလိဒီဘိလဟာတွင်မြင်သောသားကား ယာဇေလဂုနိယေဇရှလုံဒီအငယ်14မှ19မနာရှေတာဥကအာတယေလထိုနောက်ရှုရီအမျိုးဖြစ်သောမယားငယ်တွင်မြင်သောသားဂိလပိအဖမာခိရဒီမာခိရဒီမာခာအမည်ရှိသောဟုပေနှင့်ရှုံပင်ဤနှမနှင့်ဆုံဖဲ့၍20မြောက်သောသားက ဇလောဖတ်အမည်ရှိ၏ဇလောဖတ်၌သမီးတသက်ရှိ၏မာခိရမယာမာခာဒီသားကိုဖွားမြင်၍ပေရက်အမည်ဖြင့်မှဲ့၏သူ၏ညီကားယေရှက်အမည်ရှိ၏သူ၏သားကားဥလန်နှင့်ယေကင်ဒီဥလန်သားကားဘေဒန်ဒီဤ၍ကမနာရှေသားမာခိရဤသားဂိလအမျိုးအနွယ်ဒီသူ၏နှမဟမောလေကတ်ဒီဣရှောဒအပြေစာ မဟာလကိုဘွားမြင်၏။ရှမိဒသားကားအဟိအန်၊ရှေခင်၊လိကဟိ၊အနိအန်တည်း။20ဧဖရိမ်သားကားရှုသေလ၊ရှုသေလသားဗေရက်၊ဗေရက်သားတာဟတ်၊တာဟတ်သားဧလာဒ၊ဧလာဒသားတာဟတ်၊တာဟတ်သားဇာဗဒ်၊ဇာဗဒ်သားရှုသေလတည်း။ ထိုမှတပါဧဖရိမ်သားဧဇာနှင့်ဧလတ်တို့သည် ထိုပြည်၌မွေးဖွားသောဂါသမြို့သားတို့တရိษံများကို လူယူသောကြောင့်အသက်ဆုံးကြ၏အဖဧဖရိမ်သည်အင်တန်ကာလပတ်လုံးစိတ်မသာညှီးတွားလျက်နေ၏ညီကိုတို့သည် နှစ်သိမ့်စေခြင်းဟာလာကြ၏နောက်တပံမယားစီတို့ဝင်သည်ဖြင့်သူသည်ပရိတ္တရေယူ၍သားကိုဖွားမြင်၏ ထိုသားကိုဗေရိယအမည်ဖြင့်မှည့်၏။အကြောင်းမူကား၊ကိုယ်အိမ်ထောင်၌အမင်္ဂလာရောက်သတည်း။သမီးရှေရကား၊အထက်ဗေသောရုန်မြို့၊အောက်ဗေသောရုန်မြို့၊ဩဇင်ရှေရမြို့တို့ကို ပြုစုသောသူဖြစ်၏။သူ၏သားကားရေဖ၊သူ၏သားယေရှပ်၊သူ၏သားတေလ၊သူ၏သားတာဟန်၊သူ၏သားလာဒန်၊သူ၏သားအမိဟုဒ်၊သူ၏သားဧလိရှမာ သူ၏သားနုံသူ၏သားယောရှုသည်သူတို့ပိုင်ထိုက်သောနေရာဟုမူကားဘေတလမြို့နှင့်ကျေးလက်အရှိဘက်၌နာရံမြို့အနောက်ဘက်၌ဂေဇာမြို့နှင့်ကျေးလက်ရှေခင်မြို့နှင့်ကျေးလက်ဂါဇမြို့နှင့်ကျေးလက်မနာရှေအမျိုးသားနေရာအနားမှာဘဲရှံမြို့နှင့်ကျေးလက်တာနက်မြို့နှင့်ကျေးလက်မေကိန်ဒေါမြို့နှင့်ကျေးလက်ဒီရတ်မြို့နှင့်ကျေးလက်သည် ဤမြို့ရွာတို့၌ဣတေလ၏သားဖြစ်သောယောသပ်၏သားတို့သည်နေရာကျကြ၏အငယ်30မှ40အာရှာသားကယိမနဣရွာဣရွိဘေရိယနမစေယသည်ဘေရိယသားကဟေဘာနှင့် မာလချေလသည်မာလချေလသားဘိရဇဝိအေဖာသားကယာဖလက်ရှောမာဟောတန်နမရှုအာဒီ ယာဖလက်သားကပါသက်ဘိမဟာလအာရှဝတ်တီရှောမေရသားကအာဟိယောကယေဟုဘအာယန်ဒီသူဤညီဟေလင်သားကဇောဖဣမနာရှေလက်အာမလဒီဇောဖသားကသူအာဟာနေဖာယွလဘီရိဣမရဘေဇာဟောဒရှမရှီလရှ ဣတယံဘေယဒီရေတာသားကားရေဖုန်နံပိတပအာရတိဥလန်သားကားအာရတ်ဟန်ယေလရေစီယဒီဤသူအပေါင်းတို့သည်အာရှာမျိုး၌အဆွေမျိုးတကြီးရွေသောသူခွန်အားကြီးသောသူရဲ့မင်းဖြစ်ကြ၏တားစဉ်မြေးဆက်စည်းဝင်၍စစ်တိုက်ခြင်းဟံတက်ဆွမ်းနိုင်သောသူ2600ရှိကြ၏